ခန်းကြီး39အငယ်1မှ9လူဆိုးတို့အကြောင်းကြောင့်စိတ်မပူနှင့် မတရားသဖြင့်ပြုသောသူတို့ကိုမညူစုနှင့်အကြောင်းမူကားသူတို့သည်မကြာမမြင့်မီမြက်ပင်ကဲ့သို့ရိတ်ချင်းကို ခံရ၍စိမ့်သောပြိုးပင်ညှိုးနှွမ်းတကဲ့သို့ဖြစ်ရလိမ့်မည်။ဒါရဘုရားကိုခိုလို၍ကောင်းသောအကျင့်ကိုကျင့်လော့။ပြည်တော်၌နေ၍တစ္ဆာတရားကိုကျက်စားလော့။ဒါရဘုရား၌မွေလျော်ခြင်းရှိလော့။ သို့ပြုလျင်စိတ်နှလုံးအလိုပြည့်စုံရသော အခွင့်ကိုပေးတော်မူမည်ကိုအမှုအရာကိုသာရဖျား၌အလော့ကိုရောကိုကိုးစားလော့တို့ပြုလျင်စီရင်တော်မူမည်တင်းဖြောက်မှတ်ခြင်းအကြောင်းကိုအလင်းကဲ့သို့၎င်းတရားသဖြင့်ပြုခြင်းအရာကိုမွန်းတဲ့ရောင်ချီကဲ့သို့၎င်းဖော်ပြတော်မူမည်သာရဖျားရှိမှညီဝတ်စွာနေ၍ကိုရောကိုငတ်လှင့်လော့မိမိအမှု၌အောင်တတ်သောသူမကောင်းသောအကြံစီတို့ကိုပြီးစည်းစေ သောသူ၏အကြောင်းကြောင့်စိတ်မပူနှင့်အငယ်ရှမှ15အမြင့်မထွက်စေနှင့်ဒေါသစိတ်ကိုစွန့်ပယ်လော့ပြစ်မှားစေခြင်းကတိုက်တွန်းတတ်သောစိတ်မရှိစေနှင့်ပြစ်မှားသောသူတို့သည်ပယ်ရှင်းခြင်းကိုခံရကြလိမ့်မည်ဒါဝရဘုရားကိုမျှော်လင့်သောသူတို့မူကားပြည်တော်ကိုအမွေခံရကြလိမ့်မည်ခဏကြာပြီးမှ မတရားသောသူသည်မရှိရ သူ၏နေရာကိုစိစိရှာ၍မတွေ့ရ စိတ်နှင့်ချသောသူတို့မူကားပြည်တော်ကိုအမွေခံ၍များပြားသောညီသက်ချင်း၌မွေလျော်ကြလိမ့်မည်မတရားသောသူသည်ဖြောက်မတ်သောသူတစ်ဖက်၌ကြံစီ၍အံသွမ်းခဲကြိတ်တတ်၏သို့တော်လည်းသူ၏နေ့ရက်အချိန်ရောက်မည်ကိုဘုရားရှင်သိမြင်၍သူ့ကိုပြုံးရတော်မူ၏မတရားသောသူတို့သည်ဆင်းရဲငတ်မွတ်သောသူတို့ကိုလှဲချခြင်းငှာ၎င်းဖြောက်မတ်စွာကျင့်သောသူတို့ကိုတတ်ခြင်းငှာ၎င်း ဓာကိုထုတ်လျက်လေးကိုတင်လျက်နေတတ်ကြ၏သို့တော်လည်းသူတို့ဓာသည်သူတို့နှလုံးထဲသို့ဝင်လိမ့်မည် သူတို့လေးသည်လည်းကျိုးကြလိမ့်မည်ငယ်16မှ21ဖြုံးမသောသူ၌နေသောဥစ္စာသည်မတရားသောတကြီးတို့၌ကျွယ်ဝသောဥစ္စာထက်သာ၍ကျေးဇူးရှိ၏ရောမူကားမတရားသောသူ၏လက်ယုံသည် ကျိုးရလိမ့်မည်ဖြုံးမသောသူကိုကသာရဖျား မဆတော်မူ၏ဖြောင့်မတ်သောသူတို့၏နေ့ရက်ကာလကိုထာဝရဘုရားသိမှတ်တော်မူ၍သူတို့၏အမွေဥစ္စာသည်အစဉ်အမြဲတည်လိမ့်မည်သူတို့သည်ခရင်သောကာလ၌မျက်နှာမပြတ်အစာခေါင်းမသည့်ကာလ၌ဝါစွာ စားရကြ၏မတရားသောသူတို့မူကားပျက်စီးခြင်းသို့ ရောက်ရကြမည်ထာဝရဘုရား၏ရန်သူတို့သည်ကျက်စားရာအရ၏အတရေကဲ့သို့ဆုံး၍မိโกဖြစ်လျက်ကွယ်ပြောက်ကြလိမ့်မည် မတရားသောသူသည်ချေးငှား၍မဆပ်ဘဲနေတတ်၏။ဖြောင့်မတ်သောသူမူကား၊သနားသောစိတ်ရှိ၍ပေးတတ်၏။ကောင်းကြီးပေးတော်မူခြင်းကိုခံရသောသူသည်ပြည်တော်ကိုအမွေခံရလိမ့်မည်။ကျိန်တော်မူခြင်းကိုခံရသောသူမူကား၊ပယ်ရှင်းခြင်းသို့ရောက်ရလိမ့်မည်။ကောင်းသောသူ၏ခြေရာတို့ကို ထာဝရဘုရားသည်ပဲ့ပြင်၍၊သူသွားရာလမ်းကိုနှစ်သက်တော်မူ၏ ထိုသူသည်လဲတော်လဲဆုံးရသို့မရောက်ရအကြောင်းမူကားသာရဖျားသည်သူ၏လက်ကိုကင်မတော်မူ၏ဖြောက်မတ်တော်သူသည်စွန့်ပစ်ခြင်းကိုခံရသည့်အကြောင်းသူ၏သားမြေးတို့သည်တောင်း၍စားရသည့်အကြောင်းကိုငါသည်အသက်ပြိုသည့်ကာလမှစ၍အိုသည့်တိုင်အောင်မမြင်စဘူးသူသည်အစဉ်တနာသောစိတ်ရှိသည်နှင့် သူတစ်ပါးတို့အားချင်းငါတတ်သည်ဖြစ်၍သူ၏သားမြေးတို့သည်ကောင်းကြီးမင်္ဂလာကိုခံရကြ၏ အငယ်29မှ30ဒုစရိုက်ကိုလွှဲရှောင်၍သူစရိုက်ကိုပြုလောတို့ပြုလင်အစဉ်အမြဲနေရလိမ့်မည်ဒါဝရဘုရားသည်တရားကို နှစ်သက်တော်မူ၏မိမိတန်ရှင်းသူတို့ကိုလည်းစွန့်တော်မမူသူတို့သည်စောင့်မတော်မူခြင်းကို အစဉ်အမြဲခံရကြလိမ့်မည်မတရားသော သူ၏သားမြေးတို့မူကားပယ်ရှင်းခြင်းကိုခံရကြလိမ့်မည် ဖြောင့်မတ်သောသူတို့သည်ပြည်တော်ကိုအမွေခံ၍အစဉ်အမြဲနေရကြလိမ့်မည် ဖြောင့်မတ်သောသူ၏နှုတ်သည်ပညာကိုမြွက်ဆိုတတ်၏။သူ၏ရှာသည်လည်းတရားသောစကားကိုပြောဆိုတတ်၏။အငယ်31မှ39ထာဝရဘုရား၏တရားတော်သည်သူ၏စိတ်နှလုံးထဲမှတည်တည်ဖြစ်၍သူသွားသောအခါမချော်မလဲရ။မတရားသောသူသည်ဖြောင့်မတ်သောသူကိုချောင်းမြောင်း၍တတ်ခြင်းငါရှာကြံတတ်၏။သို့တော်လည်းထာဝရဘုရားသည်ထိုသူ၏လက်၌ ဖြောင့်မတ်သောသူကိုစွန့်ပစ်တော်မူမည်မဟုတ်အစစ်ခံရသောအခါအပြစ်စီရင်တော်မူမည်မဟုတ်ဒါဝရဘုရားကိုမျှော်လင့်၍လမ်းတော်ကိုလျှောက်သွားလောပြည်တော်ကိုအမွေခံရသောအခွင့်နှင့်ချီးမြှောက်တော်မူမည်မတရားသောသူတို့ဆုံးရှုံးခြင်းကိုတင်သည်ကြည်မြင်ရလိမ့်မည်မတရားသောသူသည်အစိုးတရားပြု၍ပေါ့ရင်အရမှကြီးပွားသောတစ်ပင်လန်လန်ရှိတကဲ့သို့ ကိုကိုကိုပြန့်ပွားစေသည်ကိုငာမြင်ရတော်လဲနောက်တဖန်သူသည်ရွှေ့သွား၍ကွယ်ပြောက်၏သူကိုလည်းငါရှာ၍မတွေ့ရစုံလင်ခြင်းတရားကိုစောင့်ရှောက်လောဖြောင့်မတ်ခြင်းတရားကိုကြည့်ရှုဆင်ခြင်လောထိုတို့ပြုသောသူသည်အဆုံး၌ငြိမ်သက်ခြင်းကိုခံစားရလိမ့်မည်အငယ်38မှ40ပြစ်မှားသောသူအပေါင်းတို့သည်ပျက်စီးခြင်းသို့ရောက်၍ မတရားသောသူတို့သည်အဆုံး၌ပယ်ရှင်းခြင်းကိုခံရကြလိမ့်မည်။ဖြောင့်မတ်သောသူတို့၏ကယ်တင်ခြင်းအမှုကိုထာဝရဘုရားစီရင်တော်မူ၏။ဘေးရောက်သည်ကာလ၌သူတို့ခိုလှုံရာဖြစ်တော်မူ၏။ထာဝရဘုရားသည်သူတို့ကိုမစကယ်တင်တော်မူမည်။ယုံကြည်ခိုလှုံသောကြောင့်၊မတရားသောသူတို့လက်မှနှုတ်ယူကယ်တင်တော်မူမည်